အခန်းကြီး၁၈အငယ်၁မှ၁၂ဘုရားသခင်သည်မောရှေမှစ၍ကိုရောဤလူဣဒရေလအမျိုးအဖို့ပြုတော်မူသည်မြတ်ကို၎င်းဒါဝရဘုရားသည်ဣဒရေလအမျိုးကိုအေဂုတုပြည်မှနှုတ်ဆောင်တော်မူကြောင်းကို၎င်းမိဒရယေပရောဟိတ်ဖြစ်သောမောရှေ၏ရောက်ခမရေတယောကြားသည်ရှိသောမောရှေလွတ်ခဲ့သောမယားနှင့်သူ၏သားနှစ်ယောက်ကိုယူ၍တော်လေ၏ သားတယောက်ကားဂေရရှုံအမည်ရှိ၏အကြောင်းမူကားငါသည်တကြွန်းတနိုင်ငံ၌ဧည့်သည်အာဂန္တုဖြစ်ရပြီဟု အဖဆိုသည်သားတယောက်ကားအေလီဇာအမည်ရှိ၏အကြောင်းမူကားငါဘိုးဘေတို့၏ဖျားသခင်သည်ငါကိုမဆ၍ဖာရောပြင်၏ဓာမကယ်လွတ်တော်မူပြီဟု ဆိုသည်မောရှေ၏ရောက်ခမယေတရောသည် မောရှေမယားနှင့်သားတို့ကိုယူ၍တော၌ဖျားသခင်၏ တောင်တော်နား၊မောရှေတပ်ချရာအရပ်သို့ရောက်လာလျှင်၊ကိုယ်တော်၏ယောက္ခမယေသရောနှင့်ကိုယ်တော်၏မယားသားနှစ်ယောက်တို့သည်ကိုယ်တော်ထံသို့ရောက်လာပါပြီဟု မောရှေအားကြားပြောသော်၊မောရှေသည်ယောက္ခမကိုခရီးဦးကြိုပြုခြင်းငှါထွက်၍ဦးချနမ်းရှုပ်လျက်ကျန်းမာကြောင်းကိုတယောက်နှင့်တယောက်မေးမြန်းလျက်တဲသို့ဝင်ကြ၏။ထာဝရဘုရားသည်ဣသရေလအမျိုးအတွက်ဖါရောဘုရင်နှင့်အဲဂုတ္တုလူတို့၌ ပြုတော်မူသမျှကို၎င်းလန်ခီတွင်ခံရသောဆင်းရဲဒုက္ခအလုံးစုံကို၎င်းထိုဆင်းရဲဒုက္ခမှသာရဖျားကယ်လွတ်တော်မူကြောင်းကို၎င်းမောရှိသည်ယောက်မအားကြားပြောလေ၏သာရဖျားသည်ဣဒရလအမျိုးကိုအေဂုတ်ထုလူတို့လက်မှကယ်နှုတ်၍ပြုတော်မူသောခြေဆုကြောင့်ယေတရောသည်ဝမ်းမြောက်လျက်အေဂုတ်ထုလူတို့လက်မှ၎င်းဖာရောပြင်လက်မှ၎င်း တင့်ကိုကယ်နှုတ်တော်မူထသော လူများတို့ကိုအေဂုတုလူတို့လက်မှကယ်နှုတ်တော်မူသောသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းသာရဘုရားသည်အခြားသောဘုရားရှိသည်များတို့ထက်သာ၍ကြီးမြတ်တော်မူကြောင်းကိုယခုငါသိ၏အကြောင်းမူကားလူတို့သည်မာနထောင်လွှားသော အမှုအရာတွင်သာရဘုရားနိုင်တော်မူ၏ဟု ဆိုပြီးမှ မောရှိ၏ရောက်ခမယေတရောသည် မိရှို့เสียရစ်နှင့်ဘုရားသခင်ဖို့ရစ်များကိုဆောင်ခဲ့၍အာရုန်နှင့်ဣဒရေလအမျိုး အသက်ကြီးသူအပေါင်းတို့သည် မောရှေ၏ရောက်ခမနှင့်အတူဘုရားသခင်ရှေ့တော်၌အစာစားခြင်းငှာလာကြ၏အငယ်73မှ29နက်ဖြန်နေ့၌မောရှေသည် လူများကိုတရားစီရင်ခြင်းငှာထိုင်လေ၏ နံနက်မှစ၍ညဦးတိုင်အောင်လူများတို့သည် မောရှေရှေ့မှနေကြ၏။မောရှေသည်လူများတို့အားပြုသမျှကိုယောက်ခမမြင်လျင်ဤလူများတို့အားပြုသောအမှုအဘယ်သို့နည်းသင်သည်တယောက်ထီးထိုင်လျက်လူအပေါင်းတို့သည်နံနက်မှစ၍ညဦးတိုင်အောင်သိရှိမှအပေကြောင့်နေရကြသည်ဟု ဆို၏မောရှိကလည်းဤသူတို့သည်ဘုရားသခင်၏အယူတော်ကိုခံလို၍ကျွန်ုပ်ထံသို့လာသောကြောင့် ဤသို့ဖြစ်၏သူတို့သည်အမှုရှိလျင်ကျွန်ုပ်ထံသို့လာ၍သူတို့၏အမှုကို ကျွန်ုပ်ဆုံးဖြတ်ရ၏ဘုရားသခင်၏ပညာတရားများကို သင်ချရ၏ဟုယောက်မအားပြောလျင်ယောက်မက သင်ပြုသောအမှုသည် မတော်မသင့်ဖြစ်၏သင်မဆ၍သင်၌ပါသောဤလူများတို့သည် အမှန်အားလျော့ကြလိမ့်မည်ဤအမှုသည်သင်၌အလွန်လေး၏ တယောက်ထီးမတတ်နိုင်သောအမှုဖြစ်၏။ငါ့စကားကိုနားထောင်လော့။ငါအကြံပေးမည်။ဘုရားသခင်သည်လည်းသင့်ဘက်၌ရှိတော်မူလိမ့်မည်။သင်သည်ဘုရားသခင်နှင့်ဆိုင်သောအမှု၌လူများတို့၏အမှုကိုစောင့်လျက်၊ဘုရားသခင်ထံတော်သို့ဝင်၍လျှောက်ရမည်။သူတို့အားလည်းပညတ်တရားတော်များကို သင်ချရမည်။သူတို့သွားရာလမ်း၊ပြုရသောအမှုကိုလည်းပြရမည်။ထိုမှတပါး၊ဘုရားသခင်ကိုကြောက်ရွံ့လျက် တစ္ဆာနှင့်ပြည့်စုံလျက်လောဘကိုရွရှာလျက်တက်ဆွမ်းနိုင်သောသူတို့ကို လူအပေါင်းတို့အထက်ကရွေးကောက်၍တထောင်အုပ်တရာအုပ်90အုပ်30အုပ်အရာ၌ခန့်ထားရမည်ထိုသူတို့သည်ခတ်သိမ်းသောအချိန်၌လူများတို့ကိုတရားစီရင်ကြစေ ကြီးသောအမှု၌သင်၏အယူကိုခံကြစေငယ်သော အမှုကို အလိုလိုစီရင်ကြစေ တို့ဖြစ်လင်သူတို့သည်ဝိုင်းညီ၍အမှုထမ်းသည်ဖြင့်တင်သည်တက်တာလိမ့်မည်ထိုတို့ဖျားသခင်အခွင့်နှင့်ပြုလင်တင်သည်ခိုင်ခန့်လိမ့်မည်ဤလူအပေါင်းတို့သည်မိမိနေရာပြည်သို့ငြိမ်ဝတ်စွာတွားကြလိမ့်မည်ဟု ပြောဆို၏မောရှိသည်လည်းယောက်မ၏စကားကိုနားထောင်၍စကားရှိသည့်အတိုင်းပြုလျက်တက်ဆွမ်းနိုင်သောသူတို့ကိုဣဒရေလအမျိုးတက်ကရွေးကောက်၍ လူတထောင်အုပ်တရာအုပ်90အုပ်30အုပ်အတီးတီခေါင်းရာ၌ခန့်ထားလေ၏ထိုသူတို့သည်ခတ်သိမ်းသောအချိန်၌လူတို့ကိုတရားစီရင်ကြ၏ခက်သောအမှု၌မောရှိ၏အယူကိုခံကြ၏လွယ်သောအမှုကိုအလိုလိုစီရင်ကြ၏ထိုနောက် မောရှိသည်ယောက်ခမတွားရသော အခွင့်ကိုပေး၍သူသည်မိမိနေရာသို့တွားလေ၏